ဧဘေဩရစာအခန်းကြီး6အငယ်1မှ8ထိုကြောင့်တည်ခြင်းနှင့်ဆက်ဆိုင်သောအကျင့်ကိုနှောင့်တရခြင်းဘုရားသခင်ကိုယုံကြည်ခြင်းဗတ္တိဇံတရားကိုတွင်တင်ခြင်းလက်ကိုတင်ခြင်းတေလွန်သောသူတို့၏ထမ်းမြောက်ခြင်းသာဝရစီရင်ဆုံးဖြတ်ခြင်းတည်းဟုသောမူလအမြစ်ကိုငါတို့သည် ပြန်၍မတီးပဲခရစ်တော်၏ဘာသာ၌အစအဦးဖြစ်သော အကြောင်းအရာတို့ကိုထား၍စုံလင်သောအဖြစ်တို့ တက်ကြကုန်အံ့ဘုရားသခင်အခွင့်ပေးတော်မူလျင်ငါတို့သည် ထိုသို့ ပြုကြမည်အလင်းတို့တခါရောက်၍ကောင်းကင်ဆုကျေးဇူးကိုမြည်ဆန်းခြင်းတန်ရှင်သောဝိညာဉ်တော်ကိုခံယူခြင်းဘုရားသခင်ဤကောင်းမြတ်သောတရားစကားကို၎င်း၊နောင်ကကလာဤတကူများကို၎င်းမြည်ဆန်းခြင်းရှိပြီးမှရွေလျော့ဖောက်ပြန်သောသူတို့သည်မိမိတို့တွင်ဘုရားသခင်သားတော်ကို လက်ဝါးကတိုင်မှာကွမြက်၍အတရေတော်ကိုရှုံချသောသူ ဖြစ်သောကြောင့်နောက်တဖန်နောင်တရအံ့သောငါအသစ်ပြုပြင်ခြင်းသို့မရောက်နိုင်ကြဥပမာကားအချင်းမြေသည်မိမိအပေါ်သို့အဖန်မှန်ကျသောမိုးရေကိုတောက်၍လှုပ်သောသူသုံးဖို့ဟင်းသည်ဟင်းရွက်ကို ဖြစ်စေတတ်၏ထိုမြေသည်ဘုရားသခင်၏ ကောင်းကြီးမင်္ဂလာကိုခံတတ်၏။အကျဉ်မြေသည်စူးပင်အမျိုးမျိုးကို ဖြစ်စေတတ်၏။ထိုမြေသည် ပြုစုခြင်းကိုမခံတတ်။ကျင့်ခြင်းကိုခံရသော အချိန်နည်းသည်ဖြစ်၍နောက်ဆုံး၌မိရှို့ခြင်းသို့ရောက်တတ်၏။အငယ်၉မှ၁၂ထိုတို့ပြောတော်လဲချစ်သူတို့တင်တို့သည်ကယ်တင်ခြင်းနှင့်ရှင်သောအရာတာ၍ကောင်းသောအရာတို့နှင့် ဆိုင်သည်ကိုငါတို့သည်သဘောကျလျက်ရှိကြ၏အကြောင်းမူကားတင်တို့သည်တန်ရှင်းသူတို့ကို အထက်ကလှုပ်ကြွေးသည်သာမကယခုပင်လှုပ်ကြွေးခြင်းအမှုကို၎င်းထိုတို့ပြုသောအဖြစ်နာမတော်ကို ထောက်၍ပြသောမေတ္တာကို၎င်းဘုရားသခင်သည်မေ့လျော့သည့်တိုင်အောင်အာရမအမှုကိုပြုတော်မူသည်မဟုတ်တင်တို့ရှိသည်မြသည်ပြည့်ရည်ခြင်းနှင့်ကင်းလွတ်၍ယုံကြည်ခြင်းနှင့်တီးခံခြင်းအဖြစ် ဂတိတော်တို့ကိုအမွေခံရသော သူတို့နည်းတူကျင့်နိုင်မည်အကြောင်း၊ထိုသို့သော လုံ့လဝိရိယကို ထုတ်၍အဆုံးတိုင်အောင်ယုံမှားခြင်းနှင့်ကင်းသောမြော်လင့်ခြင်းနှင့်ပြည့်စုံစေခြင်းငှါငါတို့သည် အလိုရှိကြ၏။ဘုရားသခင်သည်အာဗြဟံ၌ဂတိထားတော်မူသောအခါ၊ကိုယ်တော်ထက်သာ၍ကြီးမြတ်သောသူကို တိုင်တည်၍ကျိန်ဆိုရန်မရှိသောကြောင့်၊ကိုယ်တော်ကိုတိုင်တည်၍ ငါသည်သင့်အားအစဉ်အမြဲကောင်းကြီးပေးမည်။သင့်ကိုအစဉ်အမြဲပွားများစေမည်ဟုကျိန်ဆိုတော်မူ၏။ထိုသို့နှင့်အညီအာဗြဟံသည်သည်းခံလျက်စောင့်နေပြီးမှဂတိတော်ကိုဝင်စားလေ၏။လူတို့သည်မိမိထက်ကြီးမြတ်သောသူကိုတိုင်တည်၍ကျိန်ဆိုလေ့ရှိကြ၏။မြဲမြံစေတတ်သောအကျိန်သည်ငြင်းခုံခြင်းရှိသမျှကိုဖြေတတ်၏ ထိုကြောင့်ဂတိတော်ကိုအမွေခံရသောသူတို့သည်ဘုရားသခင်၏အကြံစီတော်မဖောက်ပြန်နိုင်ကြောင်းကို အတတ်သိစေခြင်းငှာဘုရားသခင်သည်အကျင့်အဖျင်းအာမခံတော်မူ၏အကြောင်းမူကားဘုရားသခင်သည် မှုသာမတုံနိုင်သော အရာဒီဟုသော မဖောက်ပြန်မပြောင်းလဲနိုင်သော အရာနှစ်ပါးကိုအမိပြု၍ကိုရှိ၌ထားသောမျော်လင့်ရာကိုခိုလုံခြင်းငှာပြေးသောငါတို့သည် သက်သာအားကြီးကြမည်အကြောင်းတည်းထိုမျော်လင့်ခြင်းမူကားကလကာအတွင်း၌ချ၍မြဲမြံခိုင်ခံ့သောစိတ်နှလုံးဤကြောက်ဆူးကဲ့သို့ငါတို့၌ရှိသည်မေလခိစေတဲ့ဤသူသာဝရယေပရဟိမင်းဖြစ်သောယေရှုသည်ငါတို့အတွက်ထိုအတွင်းအရက်သေးသို့ရှေ့ဆောင်၍ဝင်တော်သူဖြစ်တော်မူ၏